ခန်းကြီး7တငယ်1မှ8တပန်သာရဖျားဒီမောရှေနှင့်အာယုန်တို့ကို ခေါ်တော်မူ၍တင်တို့သည်ဣဒရေလအမျိုးသားတို့အားဆင်းဆိုရမည်မှာမြေကြီးပေါ်မှရှိသောသားတကာတို့တွင် ခွာကွဲပြား၍စမြုပ်ပြန်သောသားများကိုတင်တို့သည်စားရသော အခွင့်ရှိ၏သို့တော်လည်းစမြုပ်ပြန်သောသား ခွာကွဲပြားသောသားတို့တွင်မစားရသောသားဟုမူကားကလအုပ်သည်စမြုပ်ပြန်တော်လဲခွာမကွဲပြားသောကြောင့်တင်တို့၌မစင်ကြယ်ရှာဖန်သည်စမြုပ်ပြန်တော်လဲခွာမကွဲပြားသောကြောင့်တင်တို့၌မစင်ကြယ်အာရဏပတ်သည်စမြုပ်ပြန်တော်လဲခွာမကွဲပြားသောကြောင့်တင်တို့၌မစင်ကြယ်ဝက်သည်ခွာကွဲပြားတော်လဲစမြုပ်မပြန်သောကြောင့် သင်တို့၌မစင်ကြယ်ထိုသို့သောတရိษံအသားကိုမစားရအသေးကောင်ကိုလည်းမထိရ မစင်ကြယ်ဟုသင်တို့မှတ်ရကြမည်အငယ်9မှ12ပင်လေရေမြည်ရေအစရှိသော ရေ၌နေသောတရိษံတကားတို့တွင်အရက်နှင့်အကြေးရှိသောတရိษံကိုသာစားရမည်အရက်နှင့်အကြေးမရှိပင်လေရေမြည်ရေအစရှိသောရေ၌ လှုပ်ရှားလျက်အသက်ရှင်လျက်နေသော တရိษံရှိသမျှတို့သည်တင်တို့၌ယွန်ရှားပွဲ ဖြစ်ရကြမည်အယက်အကျင်းနှင့်မပြည့်စုံသော ရေတရိษံအသားကိုတင်တို့သည်မစားရသူတို့အသေးကောင်ကိုလည်းယွန်ရှားရကြမည်အငယ်73မှ28တင်တို့သည်ယွန်ရှားပွဲမှတ်၍မစားရသောငှက်မျိုးဟုမူကားရွှေလင်းဒ ပင်လယ်လင်းဒလင်းယုံဒါဟဆွန်မျိုးကြီးမျိုးရှိသမျှကလအုပ်ငှက်ငှက်ဆိုးဥပြိုင်းသိမ်းမျိုးဇီးကွက်ဂျိုးချာဣပိတ်ငှက်ချာဝန်ပိုဝန်လိုတောငန်းဒုံးဆက်မျိုးဒုံးကလာလင်းတို့မှဆ၍အတောင်ရှိလျက်ခြေလေးချောင်းနှင့်တောတက်သောတိရစ္ဆာန်မျိုးရှိသမျှတို့သည်တင်တို့ ရွံရှာဘွယ်ဖြစ်ရကြမည်တို့ရတွင်အတောင်ရှိလျက်ခြေလေးချောင်းနှင့်တွားတက်၍မြေပေါ်မှခုံเสียဖို့အခြားခြေထက်ရှိသောခြေတော့ရှိသောတိရစ္ဆာန်တို့တွင်အရဘဂျိုင်းမျိုးတလောင်ဂျိုင်းမျိုးခရကလဂျိုင်းမျိုးဂါခတ်ဂျိုင်းမျိုးကိုစားရမည်အတောင်ရှိ၍ခြေလေးချောင်းနှင့်တွားတက်သောအခြားတိရစ္ဆာန်တို့သည်တင်တို့၌ ရွံရှာပွဲ ဖြစ်ရကြမည်ထိုတိရစ္ဆာန်အားဖြင့်တင်တို့စင်ကြယ်ခြင်းပြက်တတ်၏သူတို့အသေးကောင်ကိုထိသောသူသည်ညံဥတိုင်အောင်မစင်ကြယ်ထိုအသေးကောင်ကိုဆောင်သွားသောသူသည်မိမိအဝတ်ကိုလျှော်ရမည်ညာဥတိုင်အောင်လဲမစင်ကြယ်ခွာမကွဲပြားသောတိရစ္ဆာန်စမြုပ်မပြန်သောတိရစ္ဆာန်ရှိသည်မြတို့သည် င်တို့၌မစင်ကြယ်သူတို့အသေးခံကိုထိသမျှသော သူတို့သည် မစင်ကြယ်ကြခွာမရှိသောသားအမျိုးမျိုးတို့သည်တင်တို့၌မစင်ကြယ်ကြသူတို့အသေးခံကို ထိသောသူသည်ညံဦးတိုင်အောင် မစင်ကြယ်သူတို့ အသေးခံကို ဆောင်းသွားသောသူသည်မိမိအဝတ်ကိုလျှော်ရမည်ညံဦးတိုင်အောင်လည်းမစင်ကြယ်အငယ်29မှ40 မြေပေါ်မှာ တွားတတ်သောတိရစ္ဆာန်တို့တွင် ပွေး၊ကြွက်၊အိမ်မြောင်မျိုး၊တောက်တဲ့၊မြွေပါ၊သင်္ချော၊ပုတ္တပုတ်သင်တို့သည်သင်တို့၌မစင်ကြယ်ကြ။သူတို့အသေကောင်ကိုထိသောသူသည်ညဦးတိုင်အောင် မစင်ကြယ်။ထိုအသေကောင်သည်သစ်ခွက်၊အဝတ်၊အရေ၊အမွေးအိတ်အစရှိသောအသုံးအဆောင်တစုံတခုပေါ်သို့ကျလျှင်၊ထိုအသုံးအဆောင်မစင်ကြယ်။ရေ၌နှစ်ရမည် ညဦးတိုင်အောင်လဲမစင်ကြဲထိုနောက်စင်ကြဲလိမ့်မည်မြေခွက်တစုံတစ်ခုပေါ်သို့အသေးကောင်ကြလျင်ထိုမြေခွက်မစင်ကြဲသောကြောင့်ခွဲရမည်ထိုမြေခွက်ရေသည်စားเสียအမဲသားပေါ်သို့ကြလျင်အမဲသားမစင်ကြဲထိုမြေခွက်၌တောက်เสียရေလဲမစင်ကြဲအကျဉ်းအရာပေါ်၌ထိုအသေးကောင်ကြ၏ထိုအရာသည်မိဖို့ဖြစ်စေခုံလောက်ဖြစ်စေမစင်ကြဲရာသို့ရောက်၍ သင်တို့၌မစင်ကြယ်သောကြောင့်ဖြိုဖျက်ရမည်။သို့ရာတွင်ရေစုဝေးရာစမ်းရေတွင်း၊တူးသောရေတွင်းသည်မစင်ကြယ်ရာသို့မရောက်။အသေကောင်ကိုထိမိသော အရာသာ မစင်ကြယ်ရာသို့ရောက်၏။ကြဲစရာမျိုးစေ့အပေါ်၌ထိုအသေကောင်ကျလျှင်၊မျိုးစေ့သည် မစင်ကြယ်ရာသို့မရောက်။ရေ၌စိမ်ထားပြီးသော မျိုးစေ့အပေါ်၌ထိုအသေကောင်ကျလျှင် မျိုးစေ့သည်တင်တို့၌မစင်ကြယ်။တင်တို့စားအပ်သောတရိษံသေးလျင် အသေးကောင်ကိုထိမိသောသူသည်ညံဦးတိုင်အောင် မစင်ကြယ်။ထိုအသေးကောင်ကို စားသောသူသည်မိမိအဝတ်ကိုလျှော်ရမည်။ညံဦးတိုင်အောင် မစင်ကြယ်။ထိုအသေးကောင်ကိုဆောင်သွားသောသူသည်လည်းမိမိအဝတ်ကိုလျှော်ရမည်။ညံဦးတိုင်အောင် မစင်ကြယ်။အငယ်၄၁မှ၄၉ မြေပေါ်မှာတွားတတ်သောတိရစ္ဆာန်ရှိသမျှတို့သည်ရွံရှာဘွယ်ဖြစ်၍သင်တို့မစားရ။ခြေမရှိ၊ဝမ်းဖြင့်သွားသည်ဖြစ်စေ၊ခြေလေးချောင်းဖြင့်သွားသည်ဖြစ်စေ၊ခြေလေးချောင်းမက များသောခြေဖြင့်သွားသည်ဖြစ်စေ၊မြေပေါ်မှာတွားတတ်သောတိရစ္ဆာန်တစုံတခုကိုမျှမစားရ။ရွံရှာဘွယ်ဖြစ်၏။တွားတတ်သောတိရစ္ဆာန်တစုံတခုအားဖြင့်သင်တို့သည် ကိုယ်ကိုရွံရှာဘွယ်မဖြစ်စေရ။ထိုသို့အားဖြင့် ကိုညစ်ညူးအောင်ကို၌မစင်ကြယ်သည်ကိုမပြုရငါသည်တင်တို့ဘုရားသခင်သာရဘုရားဖြစ်၏ငါသည်တန်ရှင်းသောကြောင့်တင်တို့လည်းကိုကိုကိုတန်ရှင်းစေ၍တန်ရှင်းခြင်းရှိရကြမည်မြေပေါ်မှာတောတက်သောတရိษံတစုံတစ်ခုအားဖြင့်မြတင်တို့သည် ကိုကိုကိုမညင်ညူးစေရကြငါသည်တင်တို့၏ဘုရားသခင်ဖြစ်ခြင်းငှာတင်တို့ကိုအေဂုတ်ထုပြည်မှကယ်နှုတ်သောထာဝရဘုရားဖြစ်၏ ငါသည်တန့်ရှင်းသောကြောင့်သင်တို့သည်တန့်ရှင်းခြင်းရှိရကြမည်ဤ၍ကစင်ကြယ်မစင်ကြယ်စာအမစာအတော်တရိษံတို့ကိုပိုင်းခြားစေခြင်းငှာသားငှက်ရေ၌တွား၍အသက်ရှင်သောတရိษံမြေပေါ်မှာတွတ်တတ်သောတရိษံရှိသည်များနှင့်ဆိုင်သောတရားဖြစ်သည်ဟု မိန့်တော်မူ၏